ကဲဒီနေ့ကတော့ဒီချိန်ကတော့လုပ်ငန်းဝင်ပိုင်းပေါ့နော်ကျင်ញံကြောကိုအားထုတ်မှုအပိုင်းဖြစ်တဲ့အခါကျတော့ဒါနိုင်ဝက်လောက်ပေါ့အဲနိုင်ဝက်လောက်ဒါတရားနှလုံးသွင်းကြရအောင်အဲတရားနှလုံးသွင်းတော့မင်းဆိုတော့တက်တောင်တက်တာအရိယာပုဂ္ဂလိကိုအရင်ဆုံးရွေးချယ်အဲရွေးချယ်ပြီးတဲ့အခါကျတော့ဦးဇင်းတို့ဓကမထံပြောလာတာပေါ့ဓကမထံစနှလုံးလုံးလေးစုံသွားပြီဟောပြီးတဲ့အခါကျတော့အဲ့ဓကမထံ စနှလုံးလုံးကိုဇုံပြီးတော့ခြုံပြီးတော့ပွားများပုံလေးနဲ့ဦးဇင်းတို့ပြီးခဲ့တဲ့အပတ်ကပြောခဲ့တယ်ဒီအပတ်တော့ဘာကိုဆက်ပြောမလဲဆိုတော့အဲ့ဓကမထံကိုပဲအဲ့လိုစနစ်တကျတကယ်ပွားများလာရင်သူတော်ကောင်းတယောက်တကားတဲ့ဟိုးခန္ဓာကိုယ်ကြီးဒီဟူသောဒီအတုံးခဲကြီးပေါ့တန်တတိခန္ဓာကြီးပြိုကွဲပြီးတော့တကားတဲ့ယုတ်ကလကလေးတွေမြင်တဲ့အထိပေါ့ဒါရှုပွားသုံးသပ်လို့ရတယ်ဓကမထံက အဲလိုယုတ်ကလကလေးတွေဒီရှုပေါ်သုံးသပ်ပုံလေးကိုအစဉ်ရှိကပြောသွားမယ်အဲစစချင်းတော့ဓာတ်ကမထမ်းရဲ့ဓာတ်သဘောတရားတွေကိုတစ်လုံးစီတစ်လုံးစီနှလုံးသွင်းပုံလေးကစပြီးခတ်တူတူနဲ့ဒီအချိန်နိုင်ဝဲဝင်းကျင်လောက်မှာဦးစင်ကပြောသွားမယ်တို့တကကြီးဒီကမကြီးဒီကလိုက်ပြီးညံမိသလောက်ပြီးနှလုံးသွင်းခပ်ပြေးပြေးလေးပြောသွားမယ်ပြောသွားတဲ့အတိုင်းဒီနှလုံးသွင်းရင်ဗာရမီရှိတဲ့သူတော်ကောင်းတွေဖြစ်ခဲ့ရင်လည်းထိုတထိုင်တွင်းမှာပဲထိုက်တင်နေဒါဉာဏ်ပညာလေးတွေ ဒါပွန့်လင်းသွားမှာပေါ့နော်အဲ့တော့တက်တောင်တက်တာရိယပုဂ္ဂလိကို ထိုင်မယ်ထိုင်ပြီးတော့ရှေးကဦးဇင်းတို့ပြောခဲ့တဲ့ဓာတ်ကြီး၄ပါးသဘောတရား၁၂မျိုးအဲ့ဓာတ်ကြီး၄ပါးသဘောတရား၁၂မျိုးကိုမိမိကမမေ့ရအောင်ပြီးတော့ဓကမထန်ဒီဟဲ့ဒီမိမိတို့ရဲ့ဥစွာပထမအိဇတ်တမိမိတို့ဟဲ့ခန္ဓာကိုယ်ကြီးကိုရှုရတာဓာတ်သဘောတရားတွေအနေနဲ့ရှုရတယ်ဓာတ်သဘောတရားတွေနဲ့ရှုရတော့ဦးဇင်းတို့ဓာတ်ကိုဒေသနာတင်ဆိုင်ဒေသနာအစဉ်တိုင်းဟောတော့ဟိုမာတိပဒနာတုတ်မှာအဲ့ဒါ ပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိအတ္တိမသမင်္ကာယေဓာတုသောပစ္စဝခတိအတ္တိမသမင်္ကာယေပထဝီဓာတုအာဘောဓာတုတေဇောဓာတုဝါယောဓာတုတိဤခန္ဓာကိုယ်ကြီးမှာအဲ့ပထဝီဓာတ် အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဆိုတဲ့တက်ကြီးလေးပါပဲရှိတယ်လို့ဒီလိုမျိုးဒေသနာစဉ်မှာဟောတယ်အဲ့တော့ဘယ်ကစတော့ဆိုတော့ပထဝီဓာတ်ကစတော့ အိုးတနေ့ကပြောထားတဲ့အတိုင်းပဲဓာတ်ကြီး၄ပါးရဲ့သဘောတရား12မျိုးကိုပြန်အာယုံယူမယ်အဲ့တော့ပထဝီဓာတ်ကိုအာယုံယူရင်စစားခြင်းတော့သဘောတရား12မျိုးလေးကိုရှုရတယ်ရှုရတော့ဆိုကြပါစို့ပထဝီဓာတ်ကမာမှုသဘောကိုယ်ကခန္ဓာကိုယ်တစ်ခုလုံးကိုရှုတတ်နေပြီဆိုရင်ဒါစပြီးရှုမယ်ဥကောင်းကနေစပြီးဟုတ်ခြေပြားတိုင်အောင်မိမိခန္ဓာကိုယ်ကိုတခါတဲ့ညံလေးနဲ့စိုက်ပြီးပထဝီဓာတ်ရဲ့မာမှုသဘော မာမှုသဘောမာမှုသဘောခြေသုံးကောင်းဆုံးပေါက်ပြီဆိုနောက်တစ်လုံးပြောင်းမယ်ကြမ်းမှုသဘောဟိုးဥကောင်းလောက်ကနေစားပြီးတော့ကြမ်းမှုသဘောရှိကကိုကရှုတတ်ပြီးသားဖြစ်တယ်ဒီချိန်မှာဗဏ္ဍာကိုဖန်ရှုရှုပထဝီတက်ကကြမ်းမှုသဘောကထင်ရှားနေပြီထင်ရှားတဲ့အတွက်ကြောင့်ဥကောင်းကနေစရှုမယ်ကြမ်းမှုသဘောကြမ်းမှုသဘောကြမ်းမှုသဘော ကျမ်းမှုသဘောဟုတ်ချေပြတိုင်အောင်ကျမ်းမှုသဘော ရှုရပြီဆိုရင်နောက်တစ်လုံးပြောင်းမယ်လေးမှုသဘောလေးမှုသဘောလည်းမိမိကရှုတတ်နေတဲ့ခန္ဓာကိုယ်ထင်ရှားတဲ့တဏှာကစပြီးရှုဘူးနေတယ်ရှုတတ်နေတယ်ဆိုရင်ခဏလေးအာယုံယူပြီးရပြီဆိုတာနဲ့ဟိုဥကောင်းကနေခြေပြားတိုင်အောင်လေးမှုသဘောလေးကိုရှုမယ်လေးမှုသဘောလေးမှုသဘောလေးမှုသဘော လေးမှုသဘောလေးမှုသဘောလေးမှုသဘောရပြီဆိုနောက်တစ်လုံးပြောင်းမယ်ပထဝီဓာတ်ပဲရှိသေးတယ်ပြုတ်မှုသဘောပြုတ်မှုတော့လဲခန္ဓာကိုယ်မှာထင်ရှားတဲ့နေရာကနေစပြီးမိမိကရှုတတ်နေပြီအဲစပြီးတော့နည်းနည်းလေးထင်ရှားတဲ့နေရာကိုရှုမယ်ထင်ရှားပြီးဆိုခန္ဓာကိုယ်ဥကောင်းကနေခြေပြားခြေပြားတိုင်အောင်တကူလုံးကိုရှုမယ်ပေါ်မှုသဘော ပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောပေါ်မှုသဘောရပြီဆိုလို့ရှိရင်တခါပထဝီဓာတ်ကပြုတ်မှုသဘောအဲ့ဒါဥကောင်းကနေခြေပြတိုင်အောင်စပြီးရှုမယ် ပြောမှုသဘောပြောမှုသဘောပြောမှုသဘောပြောမှုသဘောပြောမှုသဘောရပြီဆိုလို့ရှိရင်နောက်တစ်ခုချောမှုသဘောလေးရှုမယ်ခန္ဓာကိုယ်တင်ကြတဲ့တဏှာကနေစပြီးမိမိကရှုတတ်ပြီးပြီးချောမှုသဘောလေးအဲစပြီးတော့ချောမှုသဘောလေးတင်ကြတဲ့နေရာကစရှုရင်ရှုလိုက်ခဏတာ ချောမှုသဘောလေးကိုခန္ဓာကိုယ်ထင်ရှားတဲ့နေရာလေးကစရှုလိုက်လို့ချောမှုသဘောလေးကိုရှုတတ်သွားပြီဆိုဥကောင်းကနေစပြီးပြန်ရှုမယ်ချောမှုသဘောလေးကိုအာယုံယူထားမယ်ချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောချောမှုသဘောထင်ရှားပြီခြေသုံးကောင်းလုံးဆိုနောက်တစ်ခုပြောင်းရှုမယ်ပေါ့မှုသဘော ထို့တူပဲပေါ့မှုသဘောကိုမိမိခန္ဓာကိုထင်ရှားတဲ့တနေရာလေးကစပြီးရှုတတ်နေတဲ့သူတော်ကောင်းတစ်ယောက်ဖြစ်ရင်အဲထင်ရှားတဲ့နေရာလေးကိုအာရုံယူပြီးတော့ပေါ့မှုလေးကိုအရင်ရှုရပြီပေါ့မှုလေးကိုထင်ထင်ရှားရှားရှုတတ်သွားပြီသို့ဟုတ်ဥကောင်းကနေပြီးခြေပြားတိုင်အောင်ခန္ဓာကိုယ်တစ်ခုလုံးကိုရှုမယ်ဥကောင်းလောက်ကနေအာရုံယူပြီးစရှုမယ်ပေါ့မှုသဘောပေါ့မှုသဘောပေါ်မှုသဘော ပေါ်မှုသဘောပေါ်မှုသဘောရပြီဆိုလို့ရှိရင်ဒါပထဝီဓာတ်ရသွားပြီပထဝီအာဘောဓာတ်ကိုပြောင်းရှုမယ်အာဘောဓာတ်ကယူစည်းမှုနဲ့ဖွဲ့စည်းဖို့နှစ်ချက်ယူစည်းမှုကိုမိမိခန္ဓာကိုယ်ထင်ရှားတဲ့တဏှာလေးကစပြီးမိမိကရှုတတ်ပြီးသားဖြစ်နေရင် အဲ့ဒီထင်ရှားတဲ့တနေရာလေးကိုစအာယုံယူမယ်ယူစည်းမှုသဘောလေးကိုအရင်စရှုထားမယ်ဟောယူစည်းမှုသဘောထင်ရှားတဲ့နေရာကစရှုလို့ယူစည်းမှုသဘောလေးကိုယောဂီသူတော်ကောင်းတယောက်ကနားလည်နေပြီနားလည်နေပြီဆိုတဲ့သူတော်ကောင်းတယောက်ဒီတကားတဲ့ခန္ဓာကိုယ်ဟိုးဥကောင်းကနေဆံများတိုင်အောင်ခန္ဓာကိုယ်တစ်ခုလုံးကို ရှုတော့မယ်ဥကောင်းလောက်ကိုအာယုံယူမယ်အဲ့ယူစည်းမှုသဘောလေးကိုတကားတဲ့ဉာဏ်နဲ့ကြည့်ပြီးစရှုမယ်ယူစည်းမှုသဘော ယိုစီးမှုသဘောယိုစီးမှုသဘောယိုစီးမှုသဘောယိုစီးမှုသဘောရပြီယိုစီးမှုသဘောရရင်နောက်ဖွဲ့စည်းမှုသဘောကိုစရှုမယ်ဖွဲ့စည်းမှုကိုလည်းခန္ဓာကိုယ်ထင်ရှားတဲ့တဏှာလေးကစပြီးကိုယ်ကရှုတတ်ခဲ့တဲ့သူတော်ကောင်းဖြစ်ရင်အဲ့ထင်ရှားတဲ့တဏှာလေးကိုစအာယုံယူပြီးတော့ဖွဲ့စည်းမှုသဘောလေးကိုစရှု ဖွဲ့စည်းမှုလေးကိုရှုတယ်ရှုတယ်ဖွဲ့စည်းမှုကိုရှုတယ်ထင်ရှားတဲ့နေရာကစရှုလို့ထင်ထင်ရှားရှားလေးညံထဲမှာသိပြီဆိုဥခန္ဓာကိုယ်ဥကောင်းကနေခြေပြားတိုင်အောင်ခြုံပြီးတော့ခန္ဓာကိုယ်တစ်ခုလုံးကိုရှုတော့မယ်ဥကောင်းလောက်ကနေစပြီးအာယုံယူမယ်ဖွဲ့စည်းမှုသဘောလေးကိုရှုတော့မယ်ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘော ဖွဲ့စည်းမှုသဘောဖွဲ့စည်းမှုသဘောရပြီဖွဲ့စည်းမှုသဘောလေးရရင်နောက်ဓာတ်တစ်လုံးပြောင်းမယ်တေသောဓာတ်တေသောဓာတ်ကပူမှုအေးမှုသဘောဟောပူမှုလေးကိုကိုကခန္ဓာကိုယ်ထင်ရှားတဲ့တဏှာလေးကစရှုတတ်နေတဲ့သူတော်ကောင်းတရားကိုခန္ဓာကိုယ်ထင်ရှားတဲ့တဏှာလေးကစပြီးပူမှုသဘောလေးကိုရှုထားမယ်ပူမှုသဘော မူသဘောပူမူသဘောတနေ့ရရနဲ့တည်နေပြီ ပူမူသဘောတည်ရင်ခန္ဓာကိုယ်ဥကောင်းကနေခြေပြားတိုင်အောင် ချုံပြီးတော့တောက်လျှောက်ရှုတော့မယ်ဥကောင်းလောက်ကနေအာယုံပြီးခြေပြားတိုင်အောင်စရှုမယ်ပူမူသဘောလေးပူမူသဘောပူမူသဘောပူမူသဘောပူမူသဘော ပူမှုသဘောရပြီပူမှုသဘောခြေသုံးကောင်းဆုံးထင်ရှားသွားပြီဆိုနောက်တစ်လုံးပြောင်းမယ်တည်သောတတ်ရဲ့အေးမှုသဘောအေးမှုသဘောကိုလည်းထို့တူပဲထင်ရှားတဲ့နေရာလေးကစပြီးရှုတတ်တခဲ့တဲ့သူတော်ကောင်းဖြစ်ရင်လွယ်လွယ်ကူကူနဲ့လည်းဥကောင်းကနေစပြီးခြေပြတိုင်အောင် ရှုလို့ရတတ်တယ်မရသေးရင်အရင်ဆုံးအိတ်ထင်ရှားတဲ့နေရာလေးကိုခဏပြန်အာရုံယူကြည့်အေးမှုသဘောလေးကိုရှု အေးမှုသဘောလေးကိုရှုထက်ကထက်ကရှုညံနဲ့ဆင်ញင်းပြီးတော့ရှုနေမယ်အေးမှုသဘောလေးအေးမှုသဘောလေးကိုရှုလို့ရနေပြီအေးမှုသဘောလေးထင်ရှားနေတယ်ဆိုရင်ခန္ဓာကိုယ်ခြေသုံးကောင်းဆုံးစပြီးတော့ရှုတော့မယ်ဥကောင်းကနေဟိုးခြေပြားတိုင်အောင်စပြီးတော့ရှုတော့မယ်အာယုံယူထားမယ်ဥကောင်းကနေစပြီးအေးမှုသဘောအေးမှုသဘော အေးမှုသဘောအေးမှုသဘောအေးမှုသဘောရပြီအေးမှုတော်လေးထင်ရှားပြီဆိုရင် နောက်တစ်လုံးပြောင်းမယ်ဝါယောတက္ကေထောက်ကံမှုသဘောနဲ့တွန်းကံမှုသဘော အဲ့တော့ထောက်ကမှုသဘောလေးကိုခန္ဓာကိုယ်တင်ကြတဲ့တဏှာလေးကစပြီးရှုတတ်တဲ့သူတော်ကောင်းဖြစ်ရင်ခန္ဓာကိုယ်မှာလွယ်ကူရှုရရင်တော့လေရှုရှုမရရင်အဲ့တင်ကြတဲ့တဏှာလေးကစပြီးထောက်ကမှုသဘောလေးကိုအရင်ကြိုရှုထားမယ်ထောက်ကမှုသဘောထောက်ကမှုသဘောထောက်ကမှုသဘောရပြီဆိုလို့ရှိရင်အဲခန္ဓာကိုယ်ထင်ရှားတဲ့တဏှာကထောက်ကမှုသဘောကိုအာရုံယူထား ပြီးတော့ခန္ဓာကိုယ်ဟိုဥကောင်းကနေခြေပြားတိုင်အောင်ချုံပြီးခန္ဓာကိုယ်တစ်ခုလုံးကိုရှုမယ်စားပြီးတော့ဥကောင်းကနေအာဝန်ယူမယ်ရှုတော့မယ်ထောက်ကံမူသဘောထောက်ကံမူသဘောထောက်ကံမူသဘောထောက်ကံမူသဘောထောက်ကံမူသဘော ရပြီဆိုတဲ့သူတော်ကောင်းတယောက်ဒီနောက်တကတွန်းကန်မှုသဘောကိုရှုမြင်ရှုနေကြဖြစ်တော့လည်းကိုယ်နဲ့ခန္ဓာကိုယ်ဥကောင်းကနေစီရတိုင်အောင်စပြီးရှုလို့ရတယ်အဲသို့တော့တိတ်ပြီးမကြွန့်ကျင်သေးရင်ထေချတဲ့တဏှာကစပြီးတော့တွန်းကန်မှုသဘောတွန်းကန်မှုသဘောတွန်းကန်မှုသဘောကိုရှုတယ်ရပြီဆိုဥကောင်းကနေစရှုတော့မင်းတွန်းကန်မှုသဘော တွန်းကန်မှုသဘောတွန်းကန်မှုသဘောတွန်းကန်မှုသဘောတွန်းကန်မှုသဘောရပြီခန္ဓာကိုယ်တွန်းကန်မှုသဘောဥကောင်းကနေခြေပြတန်အောင်ရှုလို့ရပြီအဲ့လိုရှုလို့ရပြီဆိုအဲ့လိုမာမှုသဘောကနေစပြီးတွန်းကန်မှုသဘောတိုင်အောင်အဲ့ဒါခြေဆုံးကောင်းဆုံးအဲ့ဒါရှုရတယ် တွန်းကမ်းမာမှုသဘောရှုလိုက်ကြမ်းမှုသဘောရှုလိုက်လေးမှုသဘောရှုလိုက်စသည်အပြင်အဲ့လိုဓက္ခဓက္ခရှုနေရမယ်ရှုနေလို့တော်တော်လေးတွက်သွားပြီတစ်ခေါက်ကိုဒါစက္ကန့်20လောက်သို့မဟုတ်လေ30လောက်ဆိုရင်ဒါတစ်ခေါက်ပေါက်တယ်ဆိုရင်1မိနစ်ကိုဒါသဘောတရား12မျိုးကိုနှစ်ခေါက်လောက်သုံးခေါက်လောက်ပေါင်းရင်ရှုကြည့် မဟာမူသဘောကနေပြီးတော့တွန်းခံမှုသဘောတိုင်အောင်မိမိခန္ဓာကိုယ်ကိုဆိုင်ပြီးရှုမယ်တမိနစ်ကိုစစားခြင်းတစ်ခေါက်လောက်အနည်းဆုံးပေါအောင်ရှုရတယ်တစ်ခေါက်ပေါရင် နောက်တစ်ခေါက်ကြိုးစားမယ်တမိနစ်ကိုနှစ်ခေါက်လောက်တမိနစ်ကိုသုံးခေါက်လောက်ပေါအောင်အရင်ရှုမယ် 12မျိုးကိုခန္ဓာကိုယ်မှာစိုက်ပြီးတော့ရှုတဲ့အခါတစ်မိနစ်ကိုတစ်ခေါက်လောက်သို့မဟုတ်နှစ်ခေါက်လောက်သို့မဟုတ်သုံးခေါက်လောက်ပေါက်တဲ့သူတော်ကောင်းဖြစ်ခဲ့ရင်ဒီတခါကျတော့ခန္ဓာကိုယ်ကချုံပြီးတော့ဓာတ်ကြီး၄ပါးကိုပဲရှုမယ်ခုနမာကြံလေးပြောချောပေါ့ဆိုတဲ့အဲဒီသဘောတရား6မျိုးကို ရှုပြီးတဲ့အခါပထဝီဓာတ်လို့ဦးခေါင်းကနေဖြိုးပြီးတော့ပထဝီဓာတ်ပထဝီဓာတ်နောက်တစ်ခါယူစည်းမှုနဲ့ဖွဲ့စည်းမှုနှစ်ခုကိုကြည့်ပြီးတော့ဖြည်းဖြည်းချင်းကြည့်ပြီးတော့ဦးခေါင်းကနေပြီးဟုတ်ခြေပြားတိုင်အောင်ချုံကြည့်ပြီးအဲ့ဒါကိုအာဘောဓာတ်အပူမှုနဲ့အေးမှုနှစ်ခုခန္ဓာကိုယ်မှာဖြည်းဖြည်းချင်းရှုမယ်ပြီးတော့အဲ့နှစ်ခုကိုအောင်ယူပြီးတော့ တေဇောဓာတ်တလို့ချ။ပြီးတဲ့အခါထောက်ကံမှုနဲ့တွန်းကံမှုခန္ဓာကိုယ်မှာရှုပြီးတဲ့အခါဝါယောဓာတ်လို့တလို့ချ။လောစစာကြီးမှာတော့သဘောတရား၁၂မျိုးကို ရှုတတ်ထားတဲ့သူတော်ကောင်းဖြစ်တဲ့တွေအဲမာကျန်လေးပြောချောပေါ်ဆိုတဲ့၆လုံးကိုအာယုံယူမင်းတကူချင်းတကူချင်းမာမှုသဘောကြမ်းမှုသဘောလေးမှုသဘော ပြောမှုသဘောချောမှုသဘောပေါ်မှုသဘောအဲ့၆လုံးကိုပထဝီဓာတ်ဟောနောက်တကယိုစီးမှုသဘောဖွဲ့စည်းမှုသဘောဒီနှလုံးကိုအာဘောဓာတ်ပူမှုသဘောအေးမှုသဘောဒါကိုတေဇောဓာတ် ထောင်းမှုသဘောတွန်းမှုသဘောဒါကိုဝါရောဓာတ်အဲ့လိုမျိုးလေးသဘောတရားတွေကိုပထဝီဓာတ်6မျိုးအလုံးပါရဝီဓာတ်ရဲ့သဘောတရား6ခုလုံးကိုခန္ဓာကိုယ်မှာရှုပြီးတဲ့ကပထဝီဓာတ်လို့တစ်ချက်ပွားအာဘောဓာတ်ရဲ့နှစ်ချက်ကိုရှုသဘောတရား2မျိုး ကိုရှုပြီးတဲ့ကအာဘောဓာတ်လို့ပွား အဘောတလူရှုတဲ့ကပူမှုအေးမှုနှစ်ခုကို ခန္ဓာကိုယ်မှာစူးစူးဆိုင်ဆိုင်နဲ့ရှုပြီးတဲ့ကတေဇောဓာတ်ထောင်းမှုတွမှုသဘောနှစ်ချက်ခန္ဓာကိုယ်မှာရှုပြီးတဲ့ကဝါယောဓာတ်အဲ့လိုလေးပွားများလို့တော်တော်လေးညံနေမှာရပြီဆိုတဲ့အခါကျတော့ ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်လို့ပဲရှုတော့မယ်ဘယ်လိုရှုတဲ့အခါမှာပထဝီဓာတ်လို့ပွားများလိုက်တဲ့အချိန်မာကျန်လေးပြောချောဖို့6မျိုးတွေက1မျိုးလောက်ထင်ရှားရင်2မျိုးလောက်ထင်ရှားရင်ရတယ်တော့များသောအားဖြင့်တော့မာကျန်လေးဆို3မျိုးလောက်ထင်ရှားတတ်တယ်အဲ့ချိန်မှာပြောချောဖို့ထင်ရှားခြင်းမှာထင်ရှားမယ် သို့မဟုတ်ပျော်ချောပေါ်ထင်ရှားရင်မာကျန်လေးထင်ရှားခြင်းမှာထင်ရှားမယ်အဲ့လိုတမျိုးမျိုးထင်ရှားတာကိုကြည့်ပြီးပထဝီဓာတ်ခန္ဓာကိုယ်ကိုဥကောင်းကနေဟိုးခြေပြတိုင်အောင်ညံနဲ့ဖြန်းပြီးတော့စင်ကြီးပြီးရှုနေရတယ်ခန္ဓာကိုယ်တစ်ခုလုံးကိုရှုရမှာဥကောင်းလေးတနေရာလေးရှုရမှာမဟုတ်ဘူးအာကိုတနေရာလေးရှုရမှာမဟုတ်ဘူးခန္ဓာကိုယ်တစ်ခုလုံးကိုအာယုံပြုထားမယ်ပြီးတော့ကအဲ့မာကျန်လေးပျော်ချောပေါ်6မျိုးတွေကတစ်ခုခု နှစ်ခုလောက်ထင်ရှားသုံးခုလောက်ထင်ရှားလည်းဖြစ်တယ်အနည်းဆုံးတစ်ခုလောက်ထင်ရှားမယ်ဥပမာမာမူလေးထင်ရှားလိုက်တယ်ရပြီပထဝီဓာတ်တမ္မောမာမူကျမ်းမှု တွဲပြီးထင်ရှားနေတယ်ရပြီပထဝီဓာတ်ပြီးတော့ကအာဘောဓာတ်အာဘောဓာတ်မှာယူစည်းမှုနဲ့ဖွဲ့စည်းမှုနှစ်ခုလုံးတော့မထင်ရှားနိုင်ဘူးကိုယ်ဉာဏ်ထဲမှာယူစည်းမှုကထင်ရှားသလားဖွဲ့စည်းမှုကထင်ရှားသလားထင်ရှားတဲ့သဘောတရားတစ်ခုကိုအာရုံယူလိုက်မယ် အခန္ဓာကိုယ်ကိုချုံးပြီးညံနဲ့ကြည်ထားတယ်အာယုံယူလိုက်တယ်ယူစီမှုတင်ရတယ်ဆိုယူစီမှုတစ်ချက်အာဘောဓာတ်ရပြီနောက်တကခန္ဓာကိုယ်ကိုချုံးပြီးညံနဲ့ကြည်ထားတယ်တေသောဓာတ်ကပူမှုအေးမှုနှစ်ခုနှစ်ခုလုံးတော့ပြိုင်လို့မတင်ရဘူးကိုအောင်ယူလိုက်တဲ့အချိန်ပူမူလေးထင်ရှားတယ်ဆိုလဲရတယ်အေးမှုထင်ရှားလဲရတယ်တယောက်နဲ့တယောက်တုံးနဲ့တူတော့မတူနိုင်ဘူး ပုံမူလေးတင်ကြရင်အဲ့ပုံမူတင်ကြတာလေးကိုကြည့်ပြီးတော့ဒေဇောဓာနောက်ကဝါယောဓာတ်ကိုသွားမယ်ထောက်မှုနဲ့တွန်းမှုနှစ်ခုဂျိုင်းတို့နှစ်ခုလုံးတော့တင်ကြဖို့တင်ကြခြင်းမှာတင်ကြမယ်တခုခုတင်ကြရင်ရတယ်ထောက်မှုတင်ကြနေသလားတွန်းမှုတင်ကြနေသလားကိုယ်ခန္ဓာကိုယ်လေးကိုလိုမတ်မတ်ကလေးထိုင်နေတယ်ထောက်ထားတယ်ဝါယောဓာတ်သို့မဟုတ်ဘေးကိုလိမ့်မကြောတော့ဝါယောဓာတ်ကတွန်းထားတယ် အထောက်မှုသဘောလေးတင်ကြရင်ထောက်မှုလေးတစ်ချက်တင်ကြတာ ਨੇ ဝါယောဓာတ်ရပြီဆိုရင်အဲဥကောင်းကနေချိုးပြီးတော့ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ် အဲ့လိုပွားများတိုင်းပွားများတိုင်းမှာပထဝီဓာတ်ဆိုပထဝီဓာတ်သဘောတရား6မျိုးတစ်မျိုးမျိုးတော့အနည်းဆုံးထင်ကြတယ်မာမှုထင်ကြရင်လည်းမာမှုလေးပေါ့ပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်တိဇောဓာတ် ဝါယောဓာတ်ပွားများတဲ့သူတော်ကောင်းကဓာတ်တစ်ခုကိုထင်ရှားမှနောက်ဓာတ်တစ်ခုကိုပြောင်းရှုဖို့တော့လူတွေဓာတ်တဘာဝတွေအကုန်လုံးမထင်ရှားပေမဲ့တစ်ခုလောက်တစ်ခုလောက်အနည်းဆုံးတော့ထင်ရှားသွားရတယ်။ဘူကောင်းကနေပြီးခြေပြတာခန္ဓာကိုယ်ကိုချုံပြီးတော့ညံနေကြည့်ပြီးရှုနေမယ်။ပထဝီဓာတ်အာဘောဓာတ် တေဇောဓာဝါယောဓာပထဝီဓာအာဘောဓာတေဇောဓာဝါယောဓာပထဝီဓာအာဘောဓာ တေသောတံဝါယောတံပထဝီတံ disorder. Why order? ၏ဇံများတိုင်အောင်ခြေဆုံးကောင်းဆုံးရှုနေရတယ်အချို့အချို့ရှုဘူးတဲ့သူတော်ကောင်းများပါရမီအရှင်ဝါအကောင်းတဲ့သူတော်ကောင်းများမှာတော့တကားတဲ့ဒုက္ခသို့တန်ကြီးလေးပါးကိုခန္ဓာကိုယ်မှာဆိုင်ပြီးရှုနေရင်ခန္ဓာကိုယ်ကြီးခြေလက်ကောင်းကားတွေပျောက်သွားတာမျိုးဖြစ်တတ်တယ် ခြေလက်ကောင်းကားတွေပြောင်းပြီးအတုံးခေကြီးအနေနဲ့သွားပြီးတော့တွေးတတ်တယ်ဓာတ်တုံးဓာတ်ခေကြီးအနေနဲ့တွေးရင်လည်းပဲအဲ့ဒီမှာမိမိရှုလက်စပထဝီဓာတ်မာကျန်လေးပြောချောပေါ့တခုခုတော့အနည်းဆုံးထင်ရှားရမယ်အာဘောဓာတ်ယူစည်းဖွဲ့စည်းမှုနှစ်ခုတခုခုတော့ထင်ရှားရမယ်တေဇောဓာတ်ပူမှုအေးမှု တခုခုတော့ထင်ရှားရမယ် ဝါယောဓာတ်ထောက်မှုတွန်းမှုတခုခုတော့ထင်ရှားရမယ်အဲ့လိုမျိုးခန္ဓာကိုယ်ခြေလက်ခေါင်းခါးကြီးပျောက်သွားလဲအဲ့ဒီအဆိုင်အခဲကြီးမှာတောက်လျှောက်လက်ကြီးလေးပါးကိုပဲဆက်ရှုနေရတယ်ရှုနေအဲ့ခန္ဓာကိုယ်ခြေလက်ခေါင်းခါးကြီးပျောက်ပြီးအကြည်တုံးကြီးကဲ့သို့သွားပြီးတော့တွေ့ရနိုင်တယ်တွေ့ရင်လည်းပဲအဲ့အကြည်တုံးကြီးမှာစိုက်ပြီးတော့ဓာတ်ကြီးလေးပါးရဲ့ သဘောတရားတွေကိုအ ਨੇ ဆုံးတစ်မျိုးတစ်မျိုးလောက်ကိုတီးပြီးတော့ဓာတ်ကြီးလေးပါကိုစူးစူးဆိုက်ဆိုက်ရှုနေမယ်ပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ် Patavida. Avodha. Tizodha. Vayodha. အဲ့လိုမျိုးအကြည်တုံးကြီးလောက်ပေါ်နေတဲ့သူတော်ကောင်းတယောက်ကဓာကြီးလေးပါးကိုဆဲပြီးတော့စိုက်ပြီးတော့တစိုက်မှမှရှုနေရမယ်အဲ့လိုရှုနေရင်တော့ရေပုံရအရေကတုံးဖန်တုံးလိုအတုံးကြီးကပြိုကွဲသွားတာမျိုးလည်းရှိတတ်တယ်မပြိုကွဲမတော့လည်းရှိတတ်တယ်ဘလိုပဲရှိရှိမိမိရဲ့တာဝန်ကခန္ဓာကိုယ်ကြီးမပြောက်သေးဘူးဆိုလည်းအဲ့ခန္ဓာကိုယ်ကြီးမှာပဲခြေသုံးကောင်းဆုံးဓာကြီးလေးပါးကိုရှုနေရမယ် ခန္ဓာကိုယ်ကြီးပျောက်သွားလို့အတုံးခဲကြီးအနေနဲ့တွေ့နေတဲ့ထိုအတုံးခဲကြီးမှာဓာတ်ကြီးလေးပါပဲရှုနေရမယ်။အတုံးခဲကြီးကအချီတုံးကြီးလိုကြည်တုံးနဲ့ရေခဲတုံးဖန်တုံးမှန်တုံးကြီးလိုဖြစ်နေတဲ့ထိုအတုံးခွဲအကြီးခဲအတုံးခဲကြီးမှာလည်းဓာတ်ကြီးလေးပါကိုပဲဆက်ပြီးတော့ရှုနေရမယ်။ဓာတ်ကြီးလေးပါကိုတော့လက်မလွတ်ရဘူး။အကယ်၍များယုတ်ကလတ်တွေကွဲသွားတဲ့ဒီအမုံမွားတွေထိမြင်နေရလေ။အဲ့ရှုလို့ရသလားဓာတ်ကြီးလေးပါကိုပဲဆက်ပြီးရှုနေအောင်။ ဋ္ဌာန်နဲ့အတိုင်းဓကမထံကိုရှုပွားသုံးသပ်ပြီးပြီ။ဒါမိမိတို့ရဲ့နေ့စဉ်ဘဝမှာလည်းယခုပြောခဲ့တဲ့အတိုင်းဓကမထံကိုအစဉ်တိုင်းဆက်လက်ပြီးတော့အချိန်ရသလောက်ပွားများအထောက်နေကြရမှာဖြစ်တယ်။ဒီနေ့တော့ဒီမှာပဲနားကြအောင်စု။အကုန်လုံးရပြီ။